အောင်ကျိတ် ပြီးတော့ထွက်လာတယ်အဲ့ဒါအိန္ဒိယသားရဲ့ဇာတိကြောက်မှန်းသိရင်ဖျဲချောက်တယ်အဲ့ဒါသူတို့ကြောက်ပြီဆိုလို့ရှိရင်လည်းထိုင်းရှိခိုးတာဒီတော့ဟိုကလကတ္တာကအခုတော့ပြန်တော်မူသွားပြီဆရာတော်ဥတီလောကဆိုတာပထမကလကတ္တာနေနောက်ကြတော့ဗုဒ္ဓဂယာသွားပြီးတရင်သုံးတယ်သူကပြောတယ်ဥဇနကတဲ့အိန္ဒိယထဲမှာနေရဲနဲ့အရှင်ဖုရားဗမာတရားပါလာတဲ့ပြမစိုးတရားတွေအကုန်လေးစိတ်မှထားခဲ့တယ် ဗမာတရားပါလာတဲ့ဗြမစိုးတရားတွေရှင်ဘုရားအကုန်လုံးလေစိတ်မှထားခဲ့တယ်ဒီထက်မယူခဲနဲ့တဲ့ယူခဲ့ရင်ရှင်ဘုရားနေမဖြစ်ဘူးတဲ့အဲ့ဒါသူကလှည့်ပတ်သွားတဲ့အခါကျတော့ဟုတ်တယ်သူကပြောတဲ့အတိုင်းပဲဒီတော့သူကပြောတယ်ကျွံကလားဆိုတာတကယ်ဟုတ်မှန်တယ်ဖရားတဲ့ပိုက်ဆံလေးတစ်ပြားပေးလိုက်တယ်ဒီကလားတွေခိုင်းကျင်တယ်လို့ခိုင်းတယ်တိတ်ပြီးတော့မိသေးတယ်တဲ့အခဏတထေးက မင်းသုံးနှစ်ကြုံခန်းငါဒီစာဝဲတော်ပွဲမျိုးစားစေရမယ်ဆိုတော့ဇာတိကိုကဒီဇာတိရှိတဲ့လူတွေလောက်တာပေါ့မမတရေမင်းလောက်ပါမယ်ဆိုပြီးအဲ့ဒီအိမ်မှာသုံးနှစ်လောက်တယ်ဘုန်းကြီးဒီပြိဿမေးတယ်ဘယ်သူလောက်မလဲဆိုတော့ဘယ်သူမှမလောက်ဘူးတဲ့ဘယ်လောက်ပါမလဲဗမာကိုဟုတ်လားဒီတော့ဆိုကြပါစို့တော်တော်တုတ်တုတ်သုံးနှစ်ပြည့်တဲ့အခါကျတော့ အဲ့ဒီသုံးနှစ်အတွင်းမှာအလုံးမျိုးစုံလုပ်ရတာပေါ့ထင်းလဲဖောက်တယ်ပေါက်ရတယ်ရေလဲခါရတယ်လဲလဲထွန်ရတယ်အဝတ်လဲလျှော်ရတယ်စုံလို့ပေါ့မြက်လဲရိပ်ရတယ်ပေါ့ကိုစင်းရဲစိတ်စင်းရဲနဲ့ပေါ့သုံးနှစ်ပြည့်သွားရောဒီတော့အဲ့ဒီသုံးနှစ်တာစင်းရဲကြီးကိုဒီလူခံရတာဘာကြောင့်လဲလောဘမဟုတ်ဘူးလားလောဘနော်စားပွဲတောက်ပွဲမြင်တာနဲ့စားကျင်တောက်ခြင်းနဲ့လောဘ အခုနအဘိဓါဝိသမလောဘနဲ့တရားကိုအပြင်ဘာမှမထူအတူတူပဲဟုတ်တယ်မဟုတ်လားဟိုအကြောင်းအရာလိုက်ပြီးတော့သကလုံးတတ်တာနာမည်ကွဲတာပဲရှိတယ်လူကျင်တတ်မဲ့မှုနှစ်သက်မှုအနေနဲ့ကတော့အတူတူပဲမဟုတ်လားအတူတူပဲဒီတော့အဲ့ဒီလောဘရဲ့အာယုံဖြစ်တဲ့စားပွဲတောက်ပွဲကို तू မြင်တဲ့အခါကျတော့တကယ်လို့သာဒီပုဂ္ဂိုလ်ဟာမြတ်စွာဘုရားလက်ထက်မှု ဝိပဿနာရှုနည်းများသိမဲ့ဆိုလို့ရှိရင်တော့မြင်ကလေးကမြင်နေမြင်နေရှု မြင်နေမရှုတတ်လို့မို့စိတ်ထဲမှာလိုချင်တတ်မဲ့မှုစားကျင်တဲ့တဏှာတွေဖြစ်လာပြီဆိုလို့ရှိရင်စားကျင်တယ်စားကျင်တယ်လို့ရှုမဲ့ဆိုရင်ဖြင့်အဲ့ဒီစားကျင်တဲ့လောဘဟာပျောက်မသွားတောင်မှ အာသိမသွားနိုင်ဘူးလားအာသိသွားပြီဆိုလို့ရှိရင်သွားတောင်းနေအဖြစ်ဖြစ်မလား မဖြစ်ရင်၃နှစ်ကျွန်ခံရသည့်အထိဖြစ်ပါမလားမဖြစ်ဘူးအခုတော့ဒီနည်းမသိတဲ့အခါကျတော့မရှုမိဘူးမရှုမိတော့လောဘကတိုးတဲ့တိုးလာတော့နောက်ဆုံးမှ၃နှစ်ကျွန်ခံရတဲ့အခြေအနေထိဆင်းရဲခံစားနေရတယ်ဟုတ်တယ်မဟုတ်လားရှုတတ်ရင်ဒီဆင်းရဲတွေ့ပါမလားအဲ့တော့ရှုတတ်အောင်လေ့ကျင့်ဖို့မလိုဘူးလားလိုတယ်နော်တကယ်ရှုတကယ်အဲ့ဒီလောဘအာသိသွားတယ်နိုင်လို့ရှိရင်ရှုစိတ်ကနိုင်ရင်တကယ်ငြိမ့်တယ် ထို့အတူပဲဒေါသလည်းဒီတိုင်းပဲဖြစ်လာရင်တကယ်ရှုစိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်ထက်ခထက်ခရှုရှုစိတ်ကအားကောင်းလာပြီဆိုလို့ရှိရင်ဒေါသကအားသေးသွားတာပဲနောက်ဆုံးဒီဒေါသငြိမ့်သွားတာပဲအဲဒေါသငြိမ့်ပြီဆိုလို့ရှိရင်အဲ့ဒီအခိုက်အတန့်မှဆင်းရဲငြိမ့်ပြီလားမှတ်တော့ဒါကြောင့်လောဘအာယုံမြင်ကြိုက်ကြုံအကုန်ရှုရမည်ရှုမှတ်လိုက်ကထိုခဏလောဘမဝင်ပြီ မရှုမိလင်လောဘဝင် သူပင် ရှုရမည်ဟုတ်ကဲ့လားမြင်နေကြတယ်လို့မရှုမိလို့မြင်မြင်မှုကြားမှုအကြောင်းပြုပြီးလူကျင်တတ်မဲ့နှစ်သက်တရားမှုလောဘအဝင်ခံရပြီဆိုရင်အဲ့ဒီလောဘရှုတော့ဟုတ်တယ်မဟုတ်လားနှစ်သက်တဲ့နှစ်သက်တဲ့တတ်မဲ့တဲ့တတ်မဲ့တဲ့လူကျင်တဲ့လူကျင်တဲ့ရှုတော့ရှုရင်ငြိမ့်သွားလိမ့်မယ်မရှုဘူးဆိုလို့ရှိရင်တော့ ငါလိုချင်ငါတတ်မဲ့တာကနေပြီးတော့အဲ့ဒီတတ်မဲ့မှုပွားလို့မလို့ဒုက္ခများပြီးတာမှတ်ကြောဟုတ်လားမရှုမိလင်လောဘဝင်သူပင်ရှုရမည်သူမရှုလင်ငါကောင်းထင်ခင်မင်ဇွဲလန်းသည်အဲ့ဒီဒေါသလောဘကိုမရှုဘူးဆိုလို့ရှိရင်တော့ဒီလောဘကိုပဲငါလိုချင်တဲ့ငါတတ်မဲ့ရာကနေပြီးတော့ထပ်ပြီးတော့ခင်မင်မှုဆွဲလန်းမှုတွေပိုကြီးမလားဘူးလားကြီးလာတဲ့ဆို လောဘအာယုံမြင်ကြိုက်ကြုံအကုန်ရှုရမည်လောဘအာယုံမြင်ကြိုက်ကြုံအကုန်ရှုရမည်သို့ ရှုမိလိုက်ကထိုခဏလောဘမဝင်ပြီဆိုမရှုမိလင်မရှုမိလင် လောဘဝင်သူပင်ရှုရမည်မရှုမိလင်လောဘဝင်သူပင်ရှုရမည်သို့ မရှုလင်ငါကောင်ထင်ခင်မင်ဆွဲလန်းသည်သို့ရှုမိလိုက်လင် ယုံနာမြင်ထို့ပြင်ကြောင်းသိသည်သို့ ယုံနာမြင်ဆိုတာအရှုခံယုတ်ရှုသိတဲ့နာအရှုခံနာရှုသိတဲ့နာဒီမှာတော့လောဘကိုလိုချင်တယ်လိုချင်တယ်တတ်မဲ့တယ်တတ်မဲ့တယ်စားကျင်တယ်စားကျင်တယ်လို့ရှုတယ်ဆိုတော့စားကျင်စိတ်လောဘကအရှုခံနန္တရားစားကျင်တယ်လို့ရှုတယ်ရှုသိစိတ်ကနန္တရားနန္တရားကနန္တရားကိုရှုတယ်အဲဒီနန္တရားဟာတစ်ခုတည်းမဟုတ်ဘူးနှစ်ခုပဲလို့꿰သွားတယ်ငါလို့ထင်မဲ့ဆိုလို့ရှိရင်တော့ငါရှုတယ်ငါစားကျင်တယ်အဲ့ဒါလိုတွဲနေတဲ့အခါကျတော့နှစ်ခုမ꿰ဘူးပေါ့ ငါလို့မထင်တဲ့အခါကျတော့စားခြင်းတဲ့စိတ်ကလေးကတခြားရှုသိတဲ့စိတ်ကတခြားရှားစားခြင်းတဲ့စိတ်ကတခြားရှုသိတဲ့စိတ်ကတခြားလို့နံတရားတစ်ခုတခြားစီ တွေ့လာပြီဆိုတဲ့အခါကျတော့နံရဲ့သဘာဝကိုသိမြင်လာတော့ငါလို့ယူဆတဲ့တက္ကရာဒိဋ္ဌိအတ္တဒိဋ္ဌိဆင်သွားတာပေါ့ကြောင်းသိပြီဆိုတာအကြောင်းအကျိုးကိုသိတဲ့ပစ္စယပရိခာညာလို့ပြောတာယုတ်နာမြင်ဆိုတာနာယုတ်ကိုသိတဲ့နာမရူပပရိစေဒညာကြောင်းသိတယ်ဆိုတာအကြောင်းအကျိုးကိုသိတဲ့ ပစ္စယပရိခဏညာစားခြင်းစိတ်ကလေးကိုစားခြင်းနဲ့စားခြင်းနဲ့ရှုတဲ့အခါကျတော့ဒီစားခြင်းစိတ်ဟာစားခြင်းစရာအာယုံကြောင့်ဖြစ်ပေါ်လာတယ်လို့အာယုံကအကြောင်းတရားစားခြင်းစိတ်ကအကျိုးတရားသိလာတယ်။အခါစားခြင်းနဲ့စားခြင်းနဲ့လို့ရှုပြန်တဲ့အခါကျတော့စားခြင်းစိတ်ကတရားအကြောင်းတရားစားခြင်းတယ်လို့ရှုသိစိတ်ကအကျိုးတရားအဲ့ဒါမြင်လာတယ် အဲ့ဒါလိုမြင်လာပြီဆိုတဲ့အခါကျတော့ဩအကြောင်းကြောင့်အကျိုးဖြစ်နေတဲ့သဘာဝမျှပဲလို့သိတော့ခုနပြောတဲ့တက္ကဒိဋ္ဌိအတ္တဒိဋ္ဌိငါပြုတယ်သူပြုတယ်ဆိုရတဲ့ဒါတွေကာရကဒိဋ္ဌိဝိရကဒိဋ္ဌိတွေတဲ့အကုန်လုံးစင်ကြဲသွားအဲ့ဒါကိုကြောင်းသိသိခေါ်တာအကြောင်းအကျိုးကိုသိသိပစ္စယပရိခညာဒါပြောတာနော်ပြန်ဆိုပါလောဘအာယုံအာယုံဉာဏ်၌ယုံအလုံးကြီးရာ နော်ယုံနံကြောင်းမြတိလေကသုလသောတာမြည်တဲ့နာနဲ့ယုတ်ကိုခွဲခြားသိတဲ့နာမရူပပရိစေဒဉာဏ်အကြောင်းအကျိုးကိုသိတဲ့ပစ္စယပရိကဟဉာဏ်ဒီနှဉာဏ်ရပြီဆိုလို့ရှိရင်ပဲအဲ့ဒီပုဂ္ဂိုလ်ကိုသုလသောတာပန်လို့ခေါ်ရသည်တဲ့ပစ္စယပရိကဟဉာဏ်ရပြီဆိုလို့ရှိရင်ပဲဘာကြောင့်သုလသောတာပန်လို့ခေါ်ရတယ်လဲဆိုတော့သူဟာသောတာပန်အလားရှိတဲ့ပုဂ္ဂိုလ်တဲ့ သောတာပန်နဲ့တူတဲ့ပုဂ္ဂိုလ်လို့ဆိုလိုတယ်သောတာပန်ပုဂ္ဂိုလ်များဒီဘဝကွယ်လွန်သွားပြီဆိုလို့ရှိရင်အပေဘဝမကြတော့အပေဆင်းရဲမကြတော့ဘူးငရဲတိရစ္ဆာန်ပြိတ္တာသူတကယ်မဖြစ်ရတော့လူဘဝနတ်ဘဝမြမဘဝတွေမှာပဲခုနှစ်ဘဝဖြစ်ပြီးတဲ့အခါကျတော့အရဟတမညာရတဘူညာရလို့မလို့ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုမျက်မှောက်ပြုရတယ်ဒီပစ္စယပရိက္ခဉာဏ်ဒီအကြောင်းအကျိုးကိုသိကိုယ်တွေ့ဉာဏ်နဲ့ သိတဲ့ပုံကိုဆိုလို့ရှိရင်လည်းပဲတဲ့အကြောင်းကျိုးသိတယ်ဆိုတာအမျိုးမျိုးသိတာပေါ့ကြွခြင်းစိတ်ကြောင့်ကြွမှုလေးဖြစ်တယ်လှမ်းခြင်းစိတ်ကြောင့်လှမ်းမှုလေးဖြစ်တယ်ကိုယ်ခြင်းစိတ်ကြောင့်ကိုယ်မှုဖြစ်တယ်ဆန်းခြင်းစိတ်ကြောင့်ဆန်းမှုဖြစ်တယ်ထိုင်ခြင်းစိတ်ကြောင့်ထိုင်မှုဖြစ်တယ်အဲ့ဒါသိတာလည်းအကြောင်းကျိုးသိတဲ့ပစ္စည်းပဋိဌာဉာဏ်ပဲပေါ့ဖောင်းနာပိန်နာရှုတဲ့အခါကျတော့ဖောင်းရုပ်ကြောင့်ဖောင်းတယ်လို့ရှုတဲ့စိတ်ဖြစ်တယ်ပိန်ရုပ်ကြောင့်ပိန်တယ်လို့ရှုတဲ့စိတ်ဖြစ်တယ်ကြွတာလှမ်းတာချတာရှုတဲ့အခါကျတော့လည်းကြွတာလေးရှိလာလို့ကြွတယ်ဆိုတဲ့စိတ်ကလေးဖြစ်လာတယ်လှမ်းတာလေးရှိလို့မလို့လှမ်းတယ်လို့ရှုသိစိတ်ကလေးဖြစ်လာတယ်လို့အကြောင်းကျိုးသိလာတာပေါ့ အဲ့ဒါတွေပစ္စယပရိက္ခဉာဏ်တွေပဲအဲ့ဒီဉာဏ်တွေထက်ထက်တန်တန်ဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာသောတာပန်လိုပါပဲတဲ့ဒီဘဝမှာဒီပုဂ္ဂိုလ်ကွယ်လွန်သွားပြီဆိုလို့ရှိရင်တော့အပယ်ဆင်းရဲသူမရောက်ရတော့ဘူးတဲ့ငရဲမကြရတော့ဘူးပြိတ္တဘဝမဖြစ်ရတော့ဘူးတိရစ္ဆာန်ဘဝမဖြစ်ရတော့ဘူးအတုရကဘဝမဖြစ်ရတော့ဘူးတဲ့ဒါကြောင့်သူဟာသောတာပန်အလားရှိတဲ့ပုဂ္ဂိုလ်သောတာပန်နဲ့တူတဲ့ပုဂ္ဂိုလ်ဒါကြောင့်သူ့ကိုသုလသောတာပန်လို့ခေါ်ရတယ် သို့တော်လည်းသောတာပန်နဲ့ဘာခြားနာတယ်လဲဆိုတော့သောတာပတ္တိမဉ္ဇဉ်ဖွဉ္ဇဉ်ရလို့ပြီးလို့သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ကတော့ဒုတိယဘဝမှာတည်းအပေကလွတ်တာမဟုတ်ဘူးနောက်ဘဝအဆက်ဆက်အပေကလွတ်သွားတာအပေဆင်းရဲကလွတ်သွားတာအခုဒီပစ္စယပရိက္ခဉဏ်ရတဲ့ပုဂ္ဂိုလ်ကတော့ဒီဒုတိယဘဝကလေးတည်းအပေကလွတ်သွားတာနောက်တတိယဘဝသရုထဘဝကြာရင်တော့သူအနေထိုင်မသက်လို့ဒုစရိုက်တွေအပြုများမယ်ဆိုလို့ရှိရင်တော့အပေကြနိုင်သေးတယ်ဒီလိုခြားနာတယ်သုလသောတာပန်ဘယ်ဉဏ်ရရင်လဲ ပိစယပရိခဏညာပိစယပရိခဏညာဆိုတာဘာညာလဲအကြောင်းအကျိုးသိတဲ့ညာဒုတိယညာဒီညာလောက်ကလေးဆိုလို့ရှိရင်ရဖို့ရခဲရမှာမလားမခဲရမှာဘူးကြိုးစားအားထုတ်လို့ရှုမှတ်မှုချင်းဆက်လို့တမာရီအားကောင်းပြီဆိုလို့ရှိရင်ဒီညာဟာမကြခင်ရတာပဲအဲ့တော့အားထုတ်เสียမကောင်းဘူးလားဒီညာရရမယ်အပယ်မလွတ်ဘူးလားအပယ်သန္တရာကလွတ်နိုင်ပြီတဲ့ဒီတော့အခုဒီတကာကတော့ သာသနာ့ဘမှာလူဖြစ်တဲ့ပုဂ္ဂိုလ်ဆိုတော့ဝိပဿနာဆိုတာလည်းနားမလည်ဘူးအနိစ္စဒုက္ခအနတ္တဆိုတာလည်းနားမလည်ဘူးရှုဖို့ဆိုတာတော့ဝေးရောဒါနဲ့မရှုနိုင်တာနဲ့သုံးနှစ်ကျွန်ခံပြည့်သွားတဲ့အခါကျတော့တထေကသူဂရိအတိုင်းကဲလာမင်းကိုစားပွဲတော့ပဲကျင့်ပတ်ပေးရမယ်ဆိုသူစားတယ်လို့ပဲတထေကယရနာစီချက်ထားတဲ့မန္တကြီးလေးနဲ့အခင်းအကျင်းတွေယရနာလေးနဲ့အကုန်လုံးသူလို့သူထားတဲ့အတိုင်းစားပွဲတော့ပွဲတွေအပြည့်စုံနဲ့ဂိုင်းစားတော့ခိုင်းလိုက်တယ်စားမလို့ဒီပုဂ္ဂိုလ်စားရမယ် သူထိုင်အဲ့ဒါပဲအင်းပြင်ခေါ်တဲ့ခုံပေါ်မှာသူထိုင်ပြီသုံးနှစ်လုံးလုံးကြုံခံလိုက်ရတာလွေးလိုက်မှစိတ်ထဲကအာရပါရအဲ့ဒါလိုနေတော့ဖြုတ်ဆိုသူ့လာသူ့စားတာလဲလာပြီးကြည့်ကြတာလာပြီးကြည့်ကြတဲ့လူတို့လည်းမနှဲဘူးဒါပေမဲ့လို့အဲ့ဒါလိုနေတော့ဖြုတ်ဆိုလူတွေကရှဲကနေကွဲသွားတဲ့အခါကျတော့သူလည်းပဲလှမ်းပြီးတော့ မျက်နှာမော်ကြည့်ပြီးတော့ဘာတွေ့လဲဆိုတော့ပစ္စေကဗုဒ္ဓတပါးအဲ့ဒီမန္တကြီးရဲ့ရှေ့မှာရပ်နေတာတွေ့တယ်တွေ့တာနဲ့ချက်ချင်းကြည်ညိုစိတ်ဖြစ်သွားအမေရှင်ပစ္စေကဗုဒ္ဓပါလားငါတက်တဲ့မှာပစ္စေကဗုဒ္ဓတခါမှမဖူးဘူးပစ္စေကဗုဒ္ဓဆိုတာဘယ်လိုဆိုတာကြားဘူးတာပဲရှိတယ်ပစ္စေကဗုဒ္ဓများကလည်းအမြဲတမ်းဟိမွန်တာ နန္ဒမှုလှိုင်ကူရိုက်မှချွေးသိပ်လို့နေကြတာတဲ့ချမ်းသာခံစားပြီးနေကြတာရံပါရံဟာမမြို့နာရွာနာ ချင်းစားအလို့ငါဝါဆိုတဲ့အခါမှာလာပြီးဆိုတဲ့အခါရှိတယ်တဲ့ဒါကြောင့်မလို့ပိစိကဗုဒ္ဓမြင်မှုဖို့ဆိုတာခဲရနာပေါ့တော်သားတယောက်အတွက်ဒါနဲ့မြင်လဲမြင်လိုက်ရောစိတ်ထဲမှာမူလကပါရမီကလည်းရှိတော့ပါရမီနှိုးဆိုတဲ့အတွက်ကြီးညိုတဲ့စိတ်တွေသိပ်ဖြစ်သွားတယ်သိပ်ဖြစ်သွားတာနဲ့ ဆင်းခြင်းနဲ့ဩငါသုံးနှစ်ကြုံခံပြီးရတဲ့ဒီစားပွဲတောက်ပွဲတွေဟာငါဒီတစ်ကြိမ်ပဲစားရမှာတစ်လစားရမှာလည်းမဟုတ်ဘူးတစ်နှစ်စားရမှာလည်းမဟုတ်ဘူးနှစ်နှစ်စားရမှာလည်းမဟုတ်ဘူးဒီတစ်ကြိမ်ဒီတညဒီတရက်ပဲဒီစားပွဲတောက်ပွဲငါအတွက်ခံမှာပဲအဲ့တော့တညတရက်ကလေးအတွက်ငါအရသာခံမလားဒါမှမဟုတ် အရှင်ပိစေကလောင်းလှူပြီးတော့တန်တတန်တရာလုံးအတွက်ငါအရသာခံမလားကိုကိုကိုစဉ်းစားလိုက်စဉ်းစားတော့ကြည်ညိုစိတ်ကအားကောင်းနေတော့ယုံကြည်စိတ်ကအားကောင်းနေတော့ချက်ချင်းဆုံးပြနိုင်တယ်။ gain တညတရက်အတွက်ငါအရသာမခံတော့ဘူးတသန္တရာလုံးအတွက်အရသာခံမယ်ဆိုပြီးတော့အကောင်းဆုံးဟင်အကောင်းဆုံးဆုံးနေရွှေကထက်ထက်ပြီးတော့အရှင်ဘိစေကဗုဒ္ဓရှိရသွားသွားပြီးအနာရောက်တဲ့အခါကျတော့အနန္တရှိတဲ့တရားတရားကို ဒီခွက်ကလေးခဏကင်ထားပါဆိုကင်ခိုင်းတာတည်ခြင်း၅ပါးနဲ့ညီအောင်အရှင်ပိစိပါအရှင်ပိစိကဘုရားဥချဥချပြီးတဲ့အခါကျတော့မှအရှင်ပိစိကဗုဒ္ဓရဲ့တပိတ်ထဲမှာသူယူလာတဲ့ရှုကထဲကဆွန်နေဆွန်ဟင်းနေကောင်းမေဆိုတဲ့စားကောင်းတောက်ဖွယ်တွေအကုန်လုံးလောင်းလှူလိုက်တယ်အဲ့ဒါလိုလဲလောင်းလှူလိုက်ရောကြည့်နေတဲ့လူတုပရိသတ်ကြီးကသာဓုခေါ်လိုက်တာတဲ့သာဓုသာဓုဆိုတာ ကောင်းကင်မှာကိုပက်တင်ဟီးသွားတာပဲတဲ့လူဘလောက်များလဲဆိုတော့အဲ့ဒါကိုအိမ်ထဲမှာနေတဲ့ဂန္ဓာတထေကကြတော့ဟဲ့ဘာများဖြစ်ပါလိမ့်မလဲဒီကောင်းတော့မစားဘူးတဲ့အစာစားပြီးတော့ဇဘိုးနေမိသေးပြီနဲ့တူတယ်အဲ့ဒါလို့ထင်တာတဲ့ဒါနဲ့ဟဲ့သွားကြည့်ကြသွားကြည့်ကြဆိုလို့သွားပြီးတော့ကြည်ခိုင်းတဲ့အခါကျတော့မှအဖြစ်မှန်သိရတယ် သူစားမဲ့ဟာသုံးနှစ်ကြုံခန်းလာတဲ့အစာကိုမစားဘဲနဲ့ဆွမ်းကောင်းဟင်းကောင်းနေမွန်မြတ်သောဆွမ်းကောင်းဟင်းကောင်းနေဒီနေ့လိုထောပတ်ဆွမ်းဟုတ်ပါမလားမနဲ့အဲဒီတဲ့ပူမှာပေါ့နော်ဒီတဲ့ပူမှာပေါ့သူဟာကတိမ်ပေါင်းများစွာတန်တဲ့ထမင်းပွဲပဲဒါပေမဲ့ဒီခေတ်ဒီအခါမှာဒီနေ့လိုအဲဆွမ်းပွဲထမင်းပွဲဆိုတာကတော့ဒါစားကောင်းတောက်ပွဲမဟုတ်ဘူးလား ပဏိတမွန်မြတ်တော့မဟုတ်ပေဘူးလားဒီခေတ်ဒီခါမှာလေဟုတ်ကဲ့လားအဲ့တော့အဲ့ဒီတကာကအဲ့ဒီအရှင်ပိစေကဗုဒ္ဓကိုလှူတဲ့ဆွမ်းလိုပဲဒီကနေ့လှူတဲ့ဆွမ်းကတော့မမွန်မြတ်ဘူးလားအမေဘာကြောင့်တော့ဟောဘာကြောင့်မလဲမသိဘဲနဲ့မွန်မြတ်နေကောင်းလို့လားစကောင်းလို့မွန်မြတ်တာလားဘာကြောင့်လဲအမေဘယ်မလဲဒီတဲ့ဖိုးသူတော်တယောက်မှမတွေ့ဘူးမဲသူတော်လည်းမတွေ့ဘူးသူတော်စင်ဆို မေတ္တာဆွမ်းမှုတဲ့ဒီဘက်ကတက္ကကပြောတဲ့မေတ္တာဆွမ်းမှုတဲ့မေတ္တာဆွမ်းမှုမွန်မြတ်တာကတစ်မျိုးဟုတ်ကဲ့လားမွန်မြတ်သောအာဟာရနဲ့စီမံထားတာဖြစ်တဲ့အတွက်မွန်မြတ်တာကတစ်မျိုးနော်မေတ္တာဘာဝနာဝိပဿနာဘာဝနာတရားကိုကိုးပါးသီလစောင့်တည်ဆောင်ထိန်ပြီးပွားများနေတဲ့ပုံကိုယ်တွေကိုလှူတာတန်းတာဖြစ်တဲ့အတွက်လည်းမွန်မြတ်တာတစ်မျိုးပေါ့မဟုတ်ပေဘူးလားမသေးကြဘူးလား မေတ္တာဘာဝနာပဝပဒနာဘာဝနာပွားနေတယ်ဆိုရဲဆိုတော့ဒီပုဂ္ဂိုလ်ရဲ့တဏ္ဍမှာလောဘဒေါသမောဟကိလေသာတွေနှဲပါနေမလားများပြားနေမလားနှဲပါနေမယ်ဒီလိုဆိုလို့ရှိရင်ဒီပုဂ္ဂိုလ်တွေဟာမြေဩဇာကောင်းတဲ့လေမြေယာမြေနဲ့တူမလားမြေဩဇာပါတဲ့လေမြေယာမြေနဲ့တူမလားတူတယ်ပေါ့ဟိုမှာတော့အရှင်ပစ္စေကဗုဒ္ဓါကတော့လုံးဝကိလေသာငြိမ်းပြီးသားဆိုတော့ပြောเสียမလို့တော့ဘူးเนาะ သို့သောအရှင်ပိစိကဗုဒ္ဓလောကိလေလောဘကိလေသာမငြိမ်းတော်လဲပဲဒီနေ့ဒီချိန်ဒီအခါမှာဖြင့်ကိုယ်ပါသီလလည်းဆောက်တည်ဆောင်တိုင်းထားတဲ့မေတ္တာဘာဝနာလည်းပွားများတယ်တတိပဌာန်ဥပဒနာလည်းဘာဝနာလည်းပွားများနေတယ်ဆိုတော့ကိလေသာတွေဟာအမတန်ကြီးနှဲပါနေတဲ့အချိန်ဆိုတော့မြေဩဇာကောင်းတဲ့လက်မြေယာမြေနဲ့တူတယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဒါကြောင့်တန်ဃာတော်အရှင်မြတ်များဆိုလို့ရှိရင်တော့အရိယတန်ဃာပေါ့လေဆိုလို့ရှိရင်တော့ ကိလေသာခတ်သိမ်းကင်းငြိမ့်နေတဲ့အတွက်လုံးဝအမိုက်တရိုက်ကြက်တီးမြေမရှိဘဲနဲ့မြေဩဇာအမှန်တန်ကောင်းတဲ့လယ်မြေနဲ့ဒူလို့မို့လို့ကောင်းမှုမျိုးဤစိုက်ပျိုးပိချရာလယ်မြေယာမြေနဲ့ဒူတယ်တဲ့အရိယသံဃာအရိယသံဃာဆိုတာဟိုယဟန်တော်တွေမှမဟုတ်ဘူးသောတာပန်ဖြစ်ပြီးတာပုဂ္ဂိုလ်လည်းအရိယသံဃာတွေပါတာပဲသဂရကံဖြစ်ပြီးတာပုဂ္ဂိုလ်လည်းအရိယသံဃာတွေပါတာပဲအယူသီလတူမြလို့သံဃာခေါ်ရတယ်တဲ့ဒီတော့ ဟိုမင်္ဂကုံထဲမှာရှိတယ်မဟုတ်လားအနုတ္တရံပုံညခေတံလောကတလောကတာနတ်လူအမြာကောင်းမှုပွားဖို့ရဲထာပြိုးချတုမယသည် ကောင်းလှလည်းမြေရာမြေပမာ ဖြစ်တော်မူပါ၏ဟုတ်တယ်မဟုတ်လားဘယ်သူတွေလဲအရိယသံဃာတွေတဲ့ဘာကြောင့်အဲ့ဒါလိုဖြစ်တယ်လဲဆိုတော့လောဘဒေါသမောဟကိလေသာအညစ်အကြေးစင်ကြဲနေလို့အမိုက်တရိုက်တွေမရှိလို့မြေဩဇာကောင်းလို့ဘာမြေလဲသီလမြေဩဇာ တမာရိမြေဩဇာပညာမြေဩဇာဟုတ်တယ်မဟုတ်လားအဲ့ဒီမြေဩဇာတွေကောင်းနေလို့ဒါဖြင့်ဒီကနေ့ဒီပြိဋ္ဌကကအဲ့ဒါလောက်မြေဩဇာမကောင်းပေတဲ့မြေဩဇာကောင်းတော့ကောင်းမနေဘူးလားကိုဘာသီလာဆောက်တည်ထားတော့သီလမြေဩဇာမရှိဘူးလားရှိပါတယ်မေတ္တာဘာဝနာဥပဒနာဘာဝနာပွားများနေတဲ့အခိုက်မှာစိတ်မတည်ငြိမ်ဘူးလားတမာရိဘာဝနာမဖြစ်ပေဘူးလားတမာရိမြေဩဇာရှိနေသည် ရုပ်သဘောနာမ်သဘောသိတဲ့အခါကျတော့ပညာမြေဩဇာရှိနေသည်ဟုတ်တယ်မဟုတ်လားအဲ့တော့အရိယသံဃာလောက်မဟုတ်တောင်မှပဲလောဘဒေါသမောဟကိလေသာနဲ့ပြီးသီလသမารိပညာမြေဩဇာရှိသလောက်ရှိနေတာဖြစ်တဲ့အတွက်အနုတ္တရံပုညေကေတံလောကတာအပြည့်အဝမရတော့လဲတဝက်တပစိတ်တော့မရနိုင်ဘူးလားရနိုင်ပါတယ်ဆိုသားမှာအနုတ္တရံပုညေကေတံလောကတာနတ်လူအများ ကောင်းမှုပွားဖို့ရဲထာပြိုချတုမရသည်ကောင်းလာလည်းမြေရာမြေပမာဖြစ်တော်မူပါ၏အနုတ္တရံပုံညေခိတံလောကတာနတ်လူအမြကောင်းမှုပွားဖို့ ကျေထာပြုကြတုမရသည်အတုမရှိသောလဲမြေရမည်ဟုတ်ကဲ့လားဘာကြောင့်လဲသီလတမာရီပညာဆိုတဲ့မြေဩဇာတွေရှိနေလို့နော်စိုက်လိုက်ပြီဆိုလို့ရှိရင်ဖွံ့ဖြိုးတဲ့အသီးနှံကြီးထွားတဲ့အပင်တွေမရဘူးလားဒါပြောတဲ့အနုတ္တရံပုံညခေတံလောကတာနတ်လူအမြား ကောင်းမှုပွားဖို့ရဲသာပြိုချတုမရသည်ကောင်းလှလည်းမြေရာမြေပမာဖြစ်တော်မူပါ၏ဆို အနုတ္တရံပုံညခေတံလောကတနတ်လူအမြတ် အဲ့ဒီတက္ကမှာတော့အရှင်ပိစိကဗုဒ္ဓကကိလေသာခတ်သိမ်းကင်းငြိမ်းပြီးဖြစ်တဲ့အတွေ့အနုတ္တရမုညခေတံလောကတဂုံအပြည့်အဝရဟုတ်ကဲ့လားဒီတော့အရှင်ပိစိကဗုဒ္ဓကဆွမ်းလေးပိုက်တပိတ်လေးပိုက်ပြီးတော့ဒိဋ္ဌံလိုက်တယ်ငါသွားတဲ့လမ်းတစ်လျှောက်လုံးဒီပြိတ္တနဲ့တကွအလှရှင်ဟာမြင်ပါစေအဋိဋ္ဌံပြီးတော့ ဟိမန္တနန္ဒဘုံလှိုင်ကိုကြွသွားပြီခေါ်ကြတော့ပစ္စေကဗုဒ္ဓအားလုံးနဲ့900ကျော်ပစ္စေကဗုဒ္ဓတို့နဲ့ဒီဆွမ်းကိုဝေမျှစားလိုက်တာဒီဆွမ်းနေဆွမ်းနေဟာမကုံခမ်းဘူးတဲ့အဲ့ဒါကိုလည်းပဲပစ္စေကဗုဒ္ဓတွေဆွမ်းဖုံးပေးနေတာကိုလည်းပဲအရှင်ပစ္စေကဗုဒ္ဓရဲ့တကုနဲ့အဋိဌံထားမှုကြောင့်အလှရှင်တကာရော လူတို့ပြိတ္တရောမြင်နေရတော့ ခဏခဏကောင်းချီးသာဓုပေးကြတာတဲ့သာဓုသာဓုသာဓုနဲ့အဲ့ဒါကောင်းငင်ကိုပက်တင်ဟိသွားတာပဲတဲ့ဒီတော့အရှင်ပိစိကဗုဒ္ဓတို့ဆုံးဖုံးပေးပြီးတဲ့အခါကျတော့လူတို့ရဲ့မြင်ကွင်းကပျောက်သွားဒီအခါမှစဉ်းစားကြည့်အဲ့ဒီလှူရတဲ့တကဘလောက်ဝမ်းသာလိုက်မလဲဟမ်ဇဘူးတလူပဲရှိတဲ့ဟေးလို့မကြုံရနိုင်ဘူးလား ကျွမ်းဝှနိုင်တာသုံးနှစ်ပတ်လုံးကျွမ်းခမ်းပြီးတော့လှုပ်လာရတဲ့လှုပ်လို့ရတဲ့စားပွဲတောက်ပွဲကို ကိုမစားဘဲနဲ့အရှင်ပိစိကဗုဒ္ဓကိုလှူအရှင်ပိစိကဗုဒ္ဓကကျန်တဲ့ပိစိကဗုဒ္ဓတွေနဲ့ဝေခွဲပြီးတော့စားသုံးစားသုံးတာကလည်းမကုန်ဘူးဖုံးပေ၃000နဲ့မကုန်ဘူးအဲ့ဒါကိုကိုယ်တိုင်မြင်နေရတဲ့အခါကျတော့ ဒီထင်းဟောင်းသမားတကယ်လို့သာဒီမြို့မှာသူလာပြီးထင်းများမရောက်မိဘူးဆိုလို့ရှိရင်ဒီလိုဟာမျိုးသူတွေ့ရကြုံရပူဇော်ရပါမလားအဲ့တော့ဇဘူးတလူပဲလို့မကြုံဝနိုင်ဘူးလားတဏှာဓာသောအတိတ်တော်တဲ့လိုမပြေဝအာမယတဏှကျွန်ကြီးပါတကားတဲ့ဟုတ်သလားဟဲဒီပရိသတ်ကတဏှကျွန်မဟုတ်ဘူးလားဟုတ်တယ်အဲ့တော့နော်ဟိုလူကတထေကျွန်ခံရတယ်သူတို့က တဏှာကြုံခံရတယ်ဒီပရိသတ်ကတဏှာကြုံပေါ့မဟုတ်လားတဏှာကြုံခံရတယ်အဲဘုန်းကြီးတို့ကတော့ဘသူကြုံမှမဟုတ်ဘူးပြောရင်တော့ဒီလိုပြောနိုင်တယ်ဖယကြုံရှေးကဝေါ်ဟာရအတိပ္ပယ်တော့မဟုတ်ဘူးအခုကဝေါ်ဟာရအသစ်လေမဟုတ်ဘူးလားဖယသားတော်ဆိုတော့ဖယကြုံပေါ့ဟုတ်ကဲ့လားအဲ့လိုတော့ပြောနိုင်တယ်တဏှာကြုံတော့မဟုတ်ဘူးနော် ကိုယ်ဘိုက်ဝမ်းဝရဲ့အတွက်ဘုန်းကြီးတို့ဘာများလောက်ရတယ်မလဲလောက်ရလားကုံသွဲရလားအစိုးရအမှုတန်းလောက်ရလားအဲမလောက်ရတော့အဲ့ဒါတဏှာကျွန်တော်မဟုတ်ပါဘူးဘု து ကျွန်လဲအဲဖရာကျွန်တရားကျွန်မယ်နော်ဖရာကျွန်တရားကျွန်မယ်ဒီတော့ချက်ချင်းအကျိုးပေးတာဆွမ်းခဲ့ပဲဘောဇင်ချိုချင်းရတာလှူတာ ਨੇ အဲ့ဒီနေရာမှာဘုန်းကြီးကဘာသိစေခြင်းသေးတယ်လဲလို့ဆိုတော့အခုအရှင်ပိစိကဗုဒ္ဓကိုလှူပြီးလို့ရှင်ပိစိကဗုဒ္ဓတို့ဖုံးပေးသုံးဆောင်တာတွေ့ရမြင်ရတဲ့အခါကျတော့ ဒီတကစိတ်ထဲမှာဝမ်းနေနေမလားဝမ်းသာနေမလားကြည်နူးမှုရွှင်လန်းမှု နှစ်သိမ့်မှုချမ်းသာမှုအတိပြည့်မနေဘူးလားပြည့်နေတဲ့ဘာကြောင့်လဲကဲနေအောင်ပြန်စဉ်းစားကြည့်သူတထဲရဲ့စားဝဲတောက်ပွဲကြည့်ရတဲ့နေ့ကသူ့စိတ်ထဲဘာဖြစ်နေတော့ဆင်းရဲနေလားချမ်းသာနေလားဘာကြောင့်အဲ့ဒီတုန်းကဆင်းရဲလဲဟောလောဘကြောင့်မဟုတ်ဘူးလား စိတ်ညစ်မဲနေလို့ဟောအခုရှင်ပိစိကဗုဒ္ဓလှူပြီးတဲ့အခါသူဆင်းရဲလားဟိုခါတုန်းကလည်းမစားရဘူးအခုကောစားရလားကဲမစားရတာချင်းသူရဲ့သားနဲ့အခုတော့မဆင်းရဲဘူးဟိုခါတုန်းကတော့ဆင်းရဲတယ်ဘာချာနာလဲအဲလောဘအငြင်းအမဲဝင်တာနဲ့မဝင်တာမချာနာပြီဘူးလားဒါကြောင့်မလို့လောဘအငြင်းအမဲကိလေသာအငြင်းအမဲမဝင်ရင်ချမ်းသာတယ်ဆိုတာမသေးကြဘူးလား ကိလေညင်မဲစိတ်၌ဆွဲရုပ်လဲမကြည်လင်ကိလေညင်မဲစိတ်မဆွဲရုပ်လဲအေးကြည်ရွှင်ဟုတ်ကဲ့လားဒီတကမျက်နှာဘုံညာကြည့်လိုက်ချင်လားတဲ့ဘလို့နေမလဲပြုံးလို့ကြည်လို့မဟုတ်လားကြွတဲ့နေမှာပဲကြည်ရတာစိတ်ထဲမှာလေဟိုဒီဖျားဖူးတဲ့ဒကမလို့နောက်နောက်တော့ပြန်လဲနေမှာလဲမှာစိုးရတဲ့မှနဲ့တူတယ်နော်ဆိုကိလေညင်မဲစိတ်၌ဆွဲစိတ်၌ ရုပ်လည်းမကြည်လင်နှခေါက်ကိလေညင်မဲ့စိတ်မဆွဲရုပ်လည်းအေးကြည်ရွှင်သို့ စိတ်ညစ်မဲ့လင်ဆင်းရဲပင်ဖြူလင်းချမ်းသာသည်သို့ချမ်းသာရလို ကိုသိရမည်သို့ကိုယ်ကိုသိခြင်းများလူရှင် နေစဉ်စေရမည်နေစဉ်စစ်စစ်စိတ်ညစ်ကြေစိတ်ညစ်ကြေ ကျော်စေပြရမည်သို့အတိပဲသိတယ်မဟုတ်လားပေါ်ပေါ်လွင်လွင်ထင်းထင်းရှားရှားကလေးအဲ့ဒီအတိုင်းလိုက်နာကျင့်သုံးနိုင်မှာမလား လိုက်နာကျင့်သုံးနိုင်ရင်ချမ်းသာမည်တဲ့မလိုက်နာမကျင့်သုံးနိုင်ဘူးဆိုလို့ရှိရင်တော့ချမ်းသာနဲ့ဝေးသေးတယ်နော်အခုဒီတကားကြီးစိတ်အညစ်အကြေးလျှော်ဆေးပြလိုက်ပြီးဘယ်နည်းနဲ့လဲအာယုံပြောင်းတဲ့နည်းနဲ့ဟုတ်တယ်မဟုတ်လားပထမသာဝတ္တဝဲအာယုံနဲ့လောဘဖြစ်နေတဲ့အဲ့ဒီအာယုံကိုအရှင်ပစ္စေကဗုဒ္ဓရဲ့သံဃာကုံတရားကိုအာယုံပြုလိုက်တဲ့အခါကျတော့ဟောဟိုလောဘပျောက်မသွားဘူးလားပျောက်လာပျောက်သွားပြီးတော့တရားတရားတွေစေတနာတွေဒါတွေပေါက်လာတယ် ဆွမ်းလောင်းပြီးတဲ့အခါကျတော့သူဘယ်လိုဆူတောင်းမလဲဆိုတော့အရှင်ဒီဆွမ်းကိုလှူဒန်းရတဲ့ဒါနကုသိုလ်ကြောင့်ဖြစ်လေရာဘဝမှာချမ်းသာစွာနဲ့အရှင်ဖရာတည်တဲ့တရားများပြရပါလို့ဤဖရာတဲ့ဟောဘယ်လိုဆူတောင်းလဲအဲချမ်းသာစွာနဲ့အရှင်ဖရာတည်တဲ့တရားသိရပါလို့ဤတဲ့ဟုတ်ကဲ့လား တရားသိတာတောင်ဆင်းဆင်းရဲရဲနဲ့မသိကျင်ဘူးတဲ့ဘလို့တဲ့တော့ဘာကြောင့်များချမ်းချမ်းသာသာနဲ့သိကျင်တယ်လဲဆင်းရဲတန်ခံခဲ့ရတာကများပြီမဟုတ်လားများပြီဆိုတော့အဲ့ဒါချမ်းသာလိုချင်တာပေါ့အဲ့ဒါလို့ဆူတောင်းတာတဲ့ဒါဖြင့်ဒီကနေ့ဥခိုင်တော်မြတ်ရေတို့ကတော့ဘယ်လိုဆူတောင်းရမလဲဩမဟုတ်လားချမ်းသာစွာနဲ့ဖရာပစ္စေကဗုဒ္ဓယဟနာအရှင်မြတ်မြတ်သိတဲ့တရားကို သိရပါလို့ဤအရိယသစ္စာ၄ပါးကိုမဉဏ်၄ပါးနဲ့ထိုးထွင်းသိမြင်ရပါလို့ဤဒါပဲမဟုတ်လားအဲ့ဒါလိုပဲဆုတောင်းရဒါနဲ့ချက်ချင်းအကျိုးပေးတဲ့ဒီတကတထေရခေါ်တဲ့အကျိုးကြောင့်သိသွားတယ်ပုံနဲ့ကြုံခံတဲ့ထမင်းမစားဘဲနဲ့ရှင်ပိစေကဗုဒ္ဓလှူတယ်ဆိုတော့အမလေးအမနန်တော်တဲ့ပုဂ္ဂိုလ်ပါလားဟဲ့ငါတလောက်တောင်ပစ္စည်းတွေကြည်ကြည်တက်တက်ချမ်းချမ်းသာပြီးတလောက်ကြအောင်တထေဘဝနဲ့နေငါတခါမှဒီလိုမလူဘူးငါတဲ့အမနန်တော်တဲ့ပုဂ္ဂိုလ်ပါလား မတော်ဘူးလားတော်တယ်နော်အဲ့ဒါလောက်တတ်တဲ့လူကရသွားတာပဲမဟုတ်ဘူးလားမလောက်တတ်တဲ့လူကလောက်เสียရှိပေမဲ့လို့ရရဲ့လားအဲသေချာစဉ်းစားဟုတ်ကလားမလောက်တတ်တဲ့လူများလောက်เสียရှိလဲမရဘူးလောက်တတ်တဲ့လူကနည်းနည်းလောက်လောက်เสียရှိတာနဲ့ပဲရအောင်ယူသွားတာတနေ့ခေါ်ခေါ်ပြီးတော့အကျိုးကြောင့်မင်းမင်းဒီလိုလိုဆိုဟုတ်လားဟုတ်တယ်အာဒီလိုဆိုလို့ရှိရင်မင်းကုသိုလ်အဖို့ကငါအမျှဝေပါကွယ်ငါတထောင်ပေးပါမယ် အမျှဝေပါတဲ့တထောင်ပေးပါမယ်တဲ့ဝေပါမလားမဝေဘူးနဲလို့လားနဲလို့နဲ့တူတယ်ကိုင်တသိန်းပေးပါမယ်ကွယ်ဝေပါတဲ့ဒါပေမဲ့ဒီတကားကထင်းအောင်သမားကတထည့်သူကျေးဇူးရှင်မဟုတ်လားကျေးဇူးရှင်ဆိုတော့ကျေးနေနဲ့ပဲသူပဋိဒါနကိုရောင်းလိုက်ပါတယ်ဟုတ်ပါပြီတထည့်မင်းဒီကောင်းမှုကိုတထည့်မင်းအမျှယူပါတော့ အမြအမြယူပါတော့လို့ဆိုတော့တထေကသာဓုသာဓုသာဓုလို့သာဓုသုံးငိမ်ခေါ်ပြီးငွေထောင်ပြစ်ပေးလိုက်တယ်ချက်ချင်းအကျိုးပေးတာနော်နော်အဲ့ဒါလည်းမကသေးဘူးတဲ့အဲ့ဒီအမြဝေပြီးသာဓုခေါ်ပြီးတဲ့အခါကျတော့တထေကသူ့စည်းစိမ်တဝက်ဒီတကာကို ခွဲပေးပြီးတော့ gain မင်းနဲ့ငါတထေတငယ်ချင်းပဲအဲ့ဒါလို့ခွဲပေးလိုက်တဲ့အတွက်ဒီတကာလည်းပဲတထေဖြစ်သွားတယ်တဲ့ဟောချက်ချင်းအကျိုးပေးတာနော် မစားဘဲနဲ့ကိုလှူတဲ့အင်မတန်အားကောင်းတဲ့ပုပ္ပမုံစပရစေတနာသုံးတန်ဖြတ်တာအားကောင်းတဲ့ကုသိုလ်စေတနာကြောင့်ချက်ချင်းအကျိုးပေးတာမပေးနိုင်ဘူးလားပေးနိုင်တယ်ဟုတ်ကဲ့လားဒီတော့အဲ့ဒီတကဟာအဲ့ဒါလိုဒိဋ္ဌလည်းငင်းအကျိုးပဲတယ်ဒီနေရာမှာကျမ်းဂန်ကကျမ်းဂန်ကဖွင့်ထားတယ်အဲ့ဒါသတိပြုကျမ်းဂန်ကဘာဖွင့်ပြထားလဲလို့ဆိုတော့အဲ့ဒါလိုဒီဘဝမှာပဲ ဒိဋ္ဌဓမ္မအကျိုးပေးတယ်ဆိုရမှာတဲ့အဲ့ဒီဒါနမှာအင်္ဂါ၄ပါးပြည့်စုံရတယ်တဲ့အင်္ဂါ၄ပါးပြည့်စုံရတယ်တဲ့ဘာလဲလို့ဆိုတော့စေတနာတမ္ပဒါတဲ့စေတနာပြည့်စုံရတယ်တဲ့ပြီးတော့ပစ္စယတမ္ပဒါပစ္စည်းကတူပဲပစ္စည်းရဲ့ပြည့်စုံမှုရှိရတယ်တဲ့ဝတ္ထုတမ္ပဒါအလှူခံပုဂ္ဂိုလ်ရဲ့ပြည့်စုံမှုရှိရတယ်တဲ့ဂုဏတိရေကတမ္ပဒါ အလူခံပုဂ္ဂိုလ်ရဲ့ဂုံလွန်ကဲမှုနဲ့လည်းပြည်စုံရတယ်တဲ့အဲ့ဒီအင်္ဂါ3 4ချက်ပြည်စုံမှဒိဋ္ဌဓမ္မအကျိုးပေးတယ်တဲ့စေတနာတမ္မရာဆိုတာကဘုန်းကြီးတို့တရားဓမ္မတွေသိတယ်မလူခင်ကလည်းပဲလှူဖို့ရစေတနာထက်တာအာကောင်းနဲ့လှူတဲ့အခါမှာလည်းစေတနာထက်တာအာကောင်းနဲ့လှူရေးအခါမှာလည်းပဲစေတနာထက်တာအာကောင်းနဲ့ကိုယ့်အလူပြန်တွေးလိုက်တိုင်းတွေးလိုက်တိုင်းဝမ်းသာတယ်ဝမ်းမြောက်တယ်ဟုတ်ကဲ့လားစေတနာထက်တာအာကောင်းနဲ့အဲ့ဒါစေတနာတမ္မရာ ပစ္စယသမ္မာဆိုတာကလူပွဲပစ္စည်းဟာတဲ့တရားသဖြင့်ရထားတဲ့ဓမ္မိယလတ္တပစ္စည်းဖြစ်ရမယ်တဲ့ဒါပစ္စယသမ္မာခိုးထားတိုက်ထားတဲ့ပစ္စည်းမဟုတ်ရဘူးတဲ့တရားသဖြင့်ရှားဖွေးပြီးတော့ရရထားတဲ့ဓမ္မိယလတ္တပစ္စည်းဖြစ်ရမယ်တဲ့ဒါပစ္စယပစ္စည်းရဲ့ပြည်စုံခြင်းနောက်ဝဋ္ထုသမ္မာဆိုတာအလှကံပုဂ္ဂိုလ်ရဲ့ပြည်စုံခြင်းအလှကံပုဂ္ဂိုလ်ကအနာကံပုဂ္ဂိုလ်တော်၎င်းယဟနာပုဂ္ဂိုလ်တော်၎င်းဖြစ်ရမယ်တဲ့ဒါဝဋ္ထုသမ္မာ နောက်ဂုဏတိရိကသမ္ပဒအလှခံပုဂ္ဂိုလ်ဟာတဲ့တမာပ၈ပါးရထားတဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့တမာပ၈ပါးရခြင်းဆိုတဲ့ဂုဏ်အဲ့ဒီဂုဏ်နဲ့ပြည့်စုံရမယ်တဲ့တမာပ၈ပါးဆိုတာဇံပေါ့ပရမဇံဒုတိယဇံတတိယဇံသုတ္တံပစမဇံသတ္တမဇံတတ္တမဇံအထမဇံအဲ့လိုဇံ၈ပါးရထားတဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့အဲဒီလိုပုဂ္ဂိုလ်မျိုးက အနာဂံလည်းဖြစ်တယ်ယဟန္တာလည်းအနာဂံယံလည်းဖြစ်တယ်ယဟန္တာလည်းယဟန္တာယံလည်းဖြစ်တယ်ပြီးတော့တမာမရှိပါလည်းရထားတယ်ဆိုတော့နိရောဓတမာပဝင်စားနိုင်တယ်နိရောဓတမာပဝင်စားနေတဲ့အခါမှာစိတ်ရောစေတသိက်ရောစိတ်ကြောင့်ဖြစ်တဲ့ယုတ်တွေရောချုပ်ငိမ့်ပြီးရက်စဲနေတာအဲ့ဒါနိရောဓတမာပပဲအဲ့ဒီနိရောဓတမာပကထသအနာဂံပုဂ္ဂိုလ်ယဟန္တာပုဂ္ဂိုလ်ကိုတဲ့စေတနာသုံးဏပြတန်းပြီးတော့စင်ကြဲတဲ့ပစ္စည်းကိုလှူပြီးဆိုလို့ရှိရင်တော့ အဲ့ဒါဒိဋ္ဌဓမ္မအခုဘဝတည်းအကျိုးပေးပြီလို့ဆိုတာမှတ်ပြီးတော့တဲ့မှတ်မိလားအင်္ဂါ၄ပါးနံပါတ်1စေတနာပြည့်စုံရမယ်မလှူခင်လှူစေလှူပြီးစေတနာဟုတ်ကဲ့လားနံပါတ်2လှူပွဲပစ္စည်းကစင်ကြယ်ရမယ်ဟုတ်ကဲ့လားနံပါတ်3အလှူခံပုဂ္ဂိုလ်ကအနာခံတော်၎င်းယဟနာတော်၎င်းဖြစ်ရမယ် နံပါတ်၄အလူခံပုဂ္ဂိုလ်ကတမာဘ၈ပါးရခြင်းဆိုတဲ့ဂုဏ်နဲ့ပြည့်စုံရမယ်အဲ့ဒီ၄ပါးနဲ့ပြည့်စုံပြီဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ဟာနိရောဓတမာဘကထခါစမြလှူလိုက်ရပြီဆိုလို့ရှိရင်ဒီဘဝမုတ်ချအကျိုးပေးတယ်ဒါဖြင့်အဲ့ဒါလိုဂုဏ်တွေနဲ့မပြည့်စုံမဲနဲ့တာမန်သီလသမာဓိပညာနဲ့ပြည့်စုံတဲ့အလူခံပုဂ္ဂိုလ်ကိုစေရနာထက်သာအကောင်းစွာနဲ့စင်ကြဲတဲ့ပစ္စည်းလှူတဲ့အခါမှာကောထိုက်တဲ့လောက် ခုဘဝမုတ်ချအကျိုးပေးတာမဖြစ်နိုင်ဘူးလားရှိတယ်ရှိတယ်ရှိတယ်ဘုန်းကြီးတို့လက်တွေ့တွေမျက်မြင်တွေလေရှိတယ်ဒါတော့ဘုန်းကြီးအဲ့ဒါဆောင်မလုပ်ထားတယ်ဆိုကြအောင်မလားစာအုပ်ထဲတော့မပါဘူးစာအုပ်လာမကြည့်နဲ့နော်နေရောဓမ္မထာဇယဟန္တာအနာဂံလဲထိုနေဒူစွာဟောနိရောဓသမဘာမထကဇယဟန္တာသို့မဟုတ်အနာဂံ နိရောဓမှထာဇယဟန္တာအနာဂံလဲထိုနေတူစွာစင်ကြယ်ပစ္စည်းအာကြီးစေတနာဤလေးပါးနှင့်ပညာသူမှာပညာလူမှာကုဘဝမုတ်ချကျူပေးတာနိရောဓသမဘကထကာဇဆိုသည်ဖြင့်ဒီအနာဂံဒီဟန္တာပုဂ္ဂိုလ်မှာသမဘ၈ပါးရပြီးသားလို့နားမလည်နိုင်ဘူးလား အဲသမာဘ၈ပါးဆိုတဲ့အင်္ဂါပါပြီးသားပဲသမာဘ၈ပါးမှမရဘူးဆိုနိရောဓသမာဘဝင်စားလို့မရဘူးသမာဘ၈ပါးပြည့်စုံမှပဲနိရောဓသမာဘဝင်စားရတယ်ဆိုနိရောဓမှထာဇယဟန္တာအနာဂံလဲထုံနေတူစွာအနာဂံလဲထုံနေတူစွာဆိုနိရောဓ စင်ကြယ်ပစ္စည်းအာကြီးစေတနာစင်ကြယ်ပစ္စည်းအာကြီးစေတနာစင်ကြယ်ပစ္စည်းအာကြီးစေတနာသို့ဤလေးပါးနှင့်ပြည့်ညာလှူမှာဤလေးပါးနှင့်ပြည့်ညာလှူမှာဘုဘဝမုတ်ချကြူပေတာဘုဘဝ ဤလေးပါးနှင့်ပြညာလှူမှာဤလေးပါးနှင့်ပြညာလှူမှာဥပဝမုတ်ချကြူပေတာဥပဝမုတ်ချကြူပေတာသို့ ထာဇယဟန္တာအနာဂံလဲထိုနေတူစွာစင်ကြယ်ပစ္စည်းအာကြီးစေတနာဤလေးပါးနှင့်ပြည့်ညာလှူမှာဘုဘဝမုတ်ချကြိုးပေးတာဘုဘဝမုတ်ချကြိုးပေးတာဆိုဤရော များတခါဒါအဲ့ဒီတကားဟာအသက်အတိုင်းနေပြီးတဲ့အခါကျတော့နေလို့ကွယ်လွန်တဲ့အခါကျတော့တာဝတိန်သာနတ်ပြည်မှာ ဖရာတဆူပွင့်တဲ့ကာလပတ်လုံးနတ်သားသွားပြီးတော့နတ်စည်းစိမ်ဖြစ်ပြီးခံစားရတယ်တဲ့ဖရာတဆူပွင့်တဲ့အချိန်ကာလပတ်လုံးနောက်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ထက်ကလက်ထက်ခါလက်ထက်တော်ခါကြတော့အဲ့ဒီနတ်သားဟာရှင်သာရိပုတ္တရာရဲ့ဒဂါဒဂမအိမ်မှာလာပြီးတော့လူဖြစ်တဲ့ကလေးပဲယောက်ျားလေးအဲ့ဒီကလေးမွေးဖွားပါပြီဆိုတဲ့ကမွေးဖွားပါပြီဆိုဒီကလေး အမိဝမ်းထဲမှာပဋိသန္ဓေရှိကြတဲ့ကအဲ့ဒီမိခင်ကဘာဖြစ်တယ်လဲလို့ဆိုတော့တန်ဃာတော်တွေကိုတန်ဃာတော်တွေကိုဟင်းမျိုးပေါင်း100ကျော်တဲ့ဟင်းမျိုးနဲ့ဆုံးကလို့တဲ့စိတ်ဆန္ဒတွေဖြစ်တဲ့တဲ့ပတ္တရတတဲ့တရားကျော်တဲ့ဟင်းမျိုးပေါင်းစုံနဲ့ဆုံးကလို့တဲ့ဆန္ဒတွေဖြစ်တယ်ပြီးတော့အဲ့ဒီတန်ဃာရဲ့အစွမ်းမှာသူလည်းပဲတခါဆိုအုပ်ဝတ်ပြီးတော့ တန်ဃာတော်ရဲ့စားစားခြင်းကိုသူကစလို့တဲ့ဆန္ဒဖြစ်တယ်တဲ့ဒါနဲ့ပစ္စည်းဥစ္စာချမ်းသာကြွယ်ဝတဲ့တတိအိမ်ဆိုတော့တတိကသူလိုတဲ့အတိုင်းစီစဉ်ပေးတယ်တတရတတဲ့တတဆိုတာတရားရတဆိုတာအရာတတရတရတာပေါင်းတရားကျော်တရားအပြည့်ပဲဟုတ်မလဲတရားကျော်တော့ပေါ့တရားကျော်စားဟိုဆွမ်းပွဲကြီးကိုလှူတယ်တဲ့သူလည်းပဲတန်ဃာရဲ့ အစွန်မှာထိုင်းပြီးတော့တန်ဃာတို့ရဲ့ဆွမ်းညုံဆွမ်းညံစားတယ်ဘုန်းကြီးဟိုအင်ဒိုနီးရှားမှာတော့ကအင်ဒိုနီးရှားကဘာလီကျွန်းကမြို့တစ်မြို့မှာမြို့တော့မြို့တော့ကောင်းကောင်းမမှတ်မိဘူးမြို့နာမည်တော့ကောင်းကောင်းမမှတ်မိဘူးအဲ့ဒီမြို့မှာစားတောက်ဆိုင်အဲ့ဒီစားတောက်ဆိုင်နာမည်ရေးထားတာတွေ့ဘယ်လိုရေးထားလဲဆိုစတာရစာတဲ့စတာရစာ restaurant နဲ့ ဆတဆိုတာတတပဲဘုန်းကြီးတို့ကဆတဟိုတတဖတ်လို့အများဖတ်တဲ့ပါဠိကတော့ဆတပဲရသဆိုတာရသပဲအဲမြန်မာပြည်ဖန်နေဆိုလို့ရှိရင်တော့သူ့စားတောက်ဆိုင်နာမည်ကိုတတရသ restaurant လို့ဖတ်အဲ့လိုရေးထားတယ်ဘုန်းကြီးတို့စီမှာအဲ့ဒါလောက်ကြအောင်ပါဠိကိုသုံးတဲ့ဆိုင်ရှိရလားမရှိဘူးနော်အဲ့ဒါသူတို့စီမှာအခုတိုင်းအဲ့ဒါတွေပါဠိတွေသုံးနေတော့ပါဠိတွေသင်္ကရိုက်တွေသုံးနေတယ်ပါဠိတွေသင်္ကရိုက်တွေသုံးနေတယ် မော်တော်ကားနာမည်ဘာလဲဆိုဝတ္တမနာတဲ့မော်တော်ကားဘေးမှာရေးထားတာဝတ္တမနာတဲ့ဝတ္တမနာဆိုတာကြီးပွားရေးရဝတ္တဆိုတာကသင်္တကရိုက်စကားပါဠိလို့ဆိုလို့ရှိရင်ဝတ္တမနာဝတ္တမနာရသူတို့စီမှာရှေးကဘုရားဘာသာကအများကြီးထွန်းခဲ့တာဒါကြောင့်မလို့ဟိုဘုရပုတုဆိုတဲ့စေတီအကြီးကျယ်စေတီတည်ခဲ့တာပေါ့အမှန်ကြီးကျယ်တဲ့စေတီ အဲ့ဒါကြောင့်မလို့အခုတိုင်ပါဠိစကားလုံးတွေသုံးနေတယ်သူတို့စကားလုံးတွေနဲ့မှာကိုပဲပါဠိစကားလုံးသင်္သကိုင်းစကားလုံးတွေပါနေတယ်အဲဘုန်းကြီးအင်ဒိုနီးရှားမှာတလားလျှောက်လှည့်လဲပြီးတော့တရားဟောတရားပြခဲ့ရတယ်အဲ့ဒီအတွင်ဘုန်းကြီးအင်ဒိုနီးရှားစကားတတ်လာထန်စားရေသောပြောဖြစ်သွားဖြစ်လာဖြစ်အောင်တတ်လာတယ်ဘလို့တတ်လဲလို့ဆိုတော့သူတို့စကားကိုယ်တိုင်ကလည်းစကားလုံးလဲနဲတယ်ခက်လဲမခက်ဘူးပြီးတော့ပါဠိစကားလုံးသင်္သကိုင်းစကားလုံးတွေကလည်းပါနေလို့အဲသူတို့ကအောင်းအောင်းနေတယ်ဘုန်းကြီးမလေးဒီလောက်ကလေးနေတယ်နဲ့ဒီလောက်ပြောတတ်သလားတဲ့ ပြရမှာပေါ့ပါဠိသကလုံးသင်္တကရိုင်းသလုံးနေပါတာဘလောက်ပါဠိသင်္တကရိုင်းအသုံးတတ်တယ်လဲလို့ဆိုတော့တနေရာမှာအဲ့ပါဠိကျောမှာပဲလျှောက်ပြီးကားနေတော့တဲ့အခါကျတော့တနေရာမှာတွေ့တယ်နိဗ္ဗာနအင်းနဲ့ i n n n သမင်းဆိုင်အဲ့ဒါကိုနာမည်ပေးတာနိဗ္ဗာနအင်းနဲ့နိဗ္ဗာနဆိုတာသင်္တကရိုင်းစကားပါဠိဆိုလို့ရှိရင်နိဗ္ဗာနပဲနိဗ္ဗာနအင်းနဲ့အဲနိဗ္ဗာန်သမင်းဆိုင်နဲ့ဘလောက်ဟန်ကြအောင်နိဗ္ဗာန်လို့ချင်းဒီသမင်းဆိုင်သွားစားရုံနော် အဲသိသုံးလားနောက်ဂျကာတာပေါ်မှာတခါတခုတွေ့ပြန်တယ်အဲ့ဒါကတော့သတင်းစာထဲတွေ့တာကြောညာကြောညာဘာတွေ့လဲဆိုတော့နိဗ္ဗာန် night club တဲ့နိဗ္ဗာန် night club တဲ့အဲ့ဒါကတော့သတင်းစာထဲတွေ့တာဟိုဘုန်းကြီးဆိုင်ကတော့မြင်မှုတာမဟုတ်ဘူးအဲပါဠိစကားလုံးနဲ့တင်္ဂတိုင်းစကားလုံးတွေကောင်းတော့ကောင်းသုံးတာတော့ကောင်းပါရဲ့ night club ကိုနိဗ္ဗာန်သုံးတာတော့တော်တော်လွန်သွားပြီလို့ထားကြပါစို့ ဒီတော့တတရတခေါ်တဲ့ရတာတရားကျော်တဲ့ဆုံးဒီကိုဝန်ဆောင်အမျိုးသမီးဟာတန်ဃာတော်တွေကပ်ပြီးသူကလည်းပဲဆွညွဆွညံဖုံစားတော့တယ်နောက်ဒါနဲ့ပဲဆိုကြပါစို့ကလေးဖွားကလေးဖွားတဲ့အခါကျတော့အဲ့ဒီကလေးပရိသေနေကြတဲ့ကဒီအိမ်မှာချမ်းသာလိုက်တာတဲ့ဘာမှယောဂဗျာအန္တရာယ်တစ်ခုလူသူဆိုအန္တရာယ်ဘာအန္တရာယ်မှဘာဘေးမှမရှိဘူးလူတွေဟာစိတ်ချမ်းသာကိုချမ်းသာတဲ့တဲ့အိမ်လုံး ဖွာလာတော့ပူချမ်းသာတယ်တဲ့ဒါကြောင့်မလို့ဒီကလေးကိုနာမည်ပေးတယ်မောင်ချမ်းသာတဲ့ပါဠိလို့ဆိုရင်ဘယ်လိုလဲမောင်ဒုက္ခနော်ချမ်းသာဆိုတာဒုက္ခမဟုတ်လားအဲမောင်ဒုက္ခတဲ့ကဲအဲ့ဒါကြည့်စေတနာထက်တာအကောင်းစွာနဲ့လှူဒန်းပြီဆိုလို့ရှိရင်အဲ့ဒီလှူတဲ့အချိန်မှာမိမိစိတ်ဥတည်ထားလိုက်ရှိရင်အဲ့ဒီဥတည်ချက်ကလေးကဘာမှမဟုတ်တယ်လို့လို့နဲ့တကယ်အကျိုးသက်ရောက်တာ သူလှူတော့ကဘယ်လိုဆူတောင်းလဲအဲချမ်းသာစွာနဲ့အရှင်ဖရာများသိတဲ့တရားသိရပါလို့ဤတဲ့ဟောအဲ့ဒီစိတ်ဥဒ္ဒကြကလေးဟောဒီမှာလာပြီးတော့အကျိုးတက်ရောက်တာမဟုတ်ဘူးလားဟဲ့မောင်ချမ်းသာတဲ့မောင်ဒုက္ခနောက်ခုနှစ်နှစ်သားရှိတဲ့အခါကျတော့ကိုရင်ဝတ်ချင်းလာပါပြီပူဇော်လို့မလို့ပူပူဇာတဲ့အတွက်မိဘတွေကလည်းသဘောကျတယ်ကိုရင်ဝတ်စေခြင်းနဲ့တရားတွေအထုတ်စေခြင်းနဲ့မဉ္ဇဏ်ဖုန်ဉ္ဇဏ်နိဗ္ဗာန်ရစေခြင်းနဲ့ အရှင်သာရိပုတ္တရာရဲ့တရားတွေဆိုတော့အရှင်သာရိပုတ္တရာကိုရှောက်ထားပြီးကိုရင်ဝတ်ပြီးရှင်သာရိပုတ္တရာစီမကိုရင်ဝတ်ကြောင်းသွားပြီးတော့ခொနည်းခொနည်းလီဆွန်ကတ်တယ်ဆွန်ကတ်တဲ့အခါလဲတတရသပဲဘာတော့တတရသအဲဟင်းပေါင်းဖင်းခွက်ပေါင်းတရားစားတော့ပေါင်းစားပွဲပေါင်းတရားကျော်နဲ့ကတ်ခொနည်းပြည့်ပြီးတဲ့အခါကျတော့မိဘတွေအိမ်ပြန်လာဒါနဲ့ကိုရင်လည်းအဲ့ခொနည်းအတွင်းမှာရသလောက်တရားအထုတ်တယ် အရှင်သာရိပုတ္တရာနိညွန်လမ်းပြလို့ဒီနေ့အရှင်သာရိပုတ္တရာနဲ့ဆုံးခံသွားဆုံးခံသွားတဲ့အခါကျတော့လမ်းမှာလဲတဲ့မြောင်းသွဲပြီးရေသွင်းတဲ့လူတွေမြင်ရတယ်အရှင်မြတ်ဒီလူတွေဘာလုပ်နေလဲအဲ့ဒီလူတွေလယ်သမားတွေပုတ်ကွယ်သူကဘာလုပ်တာပါလဲဖေရခုနှစ်နှစ်သားကိုရင်ကိုခုနှစ်နှစ်သားကိုရင်ဆိုတော့အကြောင်းမရှိဘူးအယွန်းမရှိဘူးအမေးများအစမ်းထူတဲ့အချိန်မျိုးမဟုတ်လား အဲ့ဒီခါမျိုးမှာဖြေတဲ့လူကမေးတဲ့ဖြေတဲ့ပုဂ္ဂိုလ်ကအဲ့ဒါလမ်းညွန်တရားတွေဖြေတတ်ဖို့သိရေးကြည့်တယ်မနေ့တော့ပြိဿပြန်ခြင်းမလားသိကြသလားအဲဒီလိုဆိုရင်လည်းဆက်ပြောနော်ဒါနဲ့ရေမြောင်းသွဲပြီးလဲတဲ့ရေသွင်းတာပေါ့ကွယ်လို့ဆိုကိုရင်ကသဘောပေါက်တော့ဩအသက်မရှိတဲ့ရေတောင်မှပဲ မြောင်းသွဲပြီးတော့မိမိလိုရာလဲရဲလဲတဲ့ရောက်အောင်ပို့လို့ရတာပဲလူစိတ်လည်းပဲဖြူစင်အောင်စင်ကြယ်အောင်လုပ်ရင်ဘာလို့မရမှာလဲရမှာပေါ့စိတ်ကမှစိတ်ဆိုတဲ့အနေနဲ့နံသက်ရှိသေးတာပေါ့လေဖြစ်တည်ပြက်အဲ့လိုသဘောပေါက်နောက်ရှင်နာရောက်တဲ့အခါကျတော့မုတ်သောတယောက်မြားလောက်တာကနေပြီးတော့မြားကိုဖြောင်းအောင်လို့ဆိုပြီးတော့မိနဲ့กินလိုက် မျက်စိနဲ့မြားမျက်စိတစ်ဖက်မှိတ်ပြီးမြားကြည့်လိုက်တခါဖြောင်းလက်နဲ့ဖြောင်းလိုက်မိခင်လိုက်နဲ့ဒီလိုလုပ်သွားတွေ့တဲ့အရှင်မြတ်တာဗာလဲအေးအဲ့ဒါကမြားသမားကွယ်မြားလုံနေတာအခုကမြားဖြောင်းနေတာကိုင်းကသဘောပေါက်ပြန်တယ်ဩအသက်မဲ့မြားတော့မှကောက်နေတာဖြောင်းအောင်လို့ရသေးတာစိတ်လည်းပဲဖြောင်းအောင်လို့ရမှာပေါ့စိတ်ကောက်တယ်ဆိုတာဘယ်လိုဟာပါလဲ အော်မကိုကိုကိုပြန်ကြည့်ပါကိုငငယ်ကစိတ်မကောက်ဘူးဘူးလားအခုရောစိတ်မကောက်ဘူးဘူးလားအဲအဲ့ဒီကိုစိတ်ကောက်နေတဲ့အခါစိတ်ကဘာဖြစ်နေတော့ကြည့်ပါအဲအလိုမကြဖြူလွှနေသလားမဲကြနေသလားမဲကြနေတာဟုတ်ကဲ့လားကိလေသာအငြင်းမဲကြောင့်ဒီတော့ကိုရင်လေးကစိတ်ကောက်နေတဲ့စိတ်ဖြောင်းအောင်လှုပ်နိုင်လှုပ်လို့လှုပ်လို့ရှိရင်ရမှာပေါ့ဆိုတော့ तू ဘာဆိုလိုတာလဲ အဲကိလေသာအငြင်းမဲ့ဆွဲနေတဲ့စိတ်ကိုကိလေသာအငြင်းကြီးဖြူစင်ကင်းဝေးအောင်လုပ်လို့ရှိရင်ဒါရမှာပေါ့ဒါပြောတာမဟုတ်လားစဉ်းစားမိတယ်တဲ့ဘာကြောင့်များဒီလောက်တောင်တော်ရလဲဒီကိုရဲ့ပါရမီပြည့်လို့ပေါ့မဟုတ်ဘူးလားရှေးရှေးဘဝတွေတုန်းကအာထုတ်ခဲ့တဲ့ပါရမီကပြည့်လာတော့ဒီနေရာမှာဒီလောက်ကြောင်အသည့်ကထက်လာရတာဒီတော့နောက်တနေရာသွားတဲ့အခါကျတော့ လူတွေတစ်ပင်လှဲပြီးတော့အဲ့ဒီတစ်တုံးကိုခွဲစိတ်ပြီးတော့ဓာတ်တွေနဲ့ယူပစိန်တွေနဲ့ပေါက်လုံနေတယ်ဒါကြောင့်ကိုယ်ငါမိတယ်အရှင်ဘုရားဒါပါလဲအေးအဲ့ဒါကတိတ်ယူသမားခေါ်တဲ့ကိုယ်သူတို့ဒီတစ်တုံးတွေခွဲစိတ်ပြီးလို့သလိုတစ်တုံးတွေခွဲချမ်းပြီးတော့သူတို့ဟာအိမ်လဲဆောင်မယ်ကွက်ကဒင်လဲလုံမယ်ကလက်ထိုင်လဲလုံမယ်ကိုရင်လေးကတကလည်းသဘောပေါက်သွားပြန်တယ်။ဩတစ်တုံးတောင်မှ အတုံးကြီးကနေပြီးတော့ကိုလိုရင်းနဲ့အိမ်လဲဆောက်လို့ရတကားလဲလှုပ်လို့ရပြတင်းလဲလှုပ်လို့ရကတင်လဲလှုပ်လို့ရကလထိုင်လဲလှုပ်လို့ရဒီလိုဆိုစိတ်လဲပဲကိုလိုရင်းနဲ့ပုံစံတွင်ရရမှာပေါ့အဲ့ဒါနဲ့ရှင်နာရောက်တော့အရှင်ဘုရားတပည့်တော်လျှောက်ခွင့်ပြုပါတပည့်တော်ကိုရှင်ဘုရားလျှောက်ခွင့်ပြုပါအေးဘာတော့ကိုရဲ့ ဟောဒီမှာအရှင်ဘုရားတပိတ်ယူတော်မူပါဗျာဩရကအရှင်ဘုရားသင်္ကန်းကြီးယူတော်မူပါဗျာတပည့်တော်အကြောင်းပြန်မရစေဟဲ့ကိုရင်ဘာလို့မလို့တပည့်တော်ဒီသုံးမျိုးတွေ့တာနဲ့စိတ်ထဲမှာစိတ်ကိုပြင်ញင်တဲ့စိတ်တွေစိတ်ထဲကကိလေသာတွေငြိမ်းအောင်ကြင်ញင်တဲ့စိတ်တွေတပည့်တော်တဖွာဖွာပေါ်နေပါတယ်ဗျာဒါကြောင့်မို့လို့စိတ်အားထက်သန်တော့တပည့်တော်ပြန်မရစေအရှင်သာရိပုတ္တရာသဘောကျတာပေါ့အေးဟုတ်ပြီကိုရင်ပြန်ပြန်ရော့ဟောဒီမှာကြောင်းကန်းတော့တော့ပေးလိုက်တယ် ကျောင်းကတော့မပေးဘူးဆိုလို့ရှိရင်ကိုရင်လေးအကြောင်းနဲ့ဘယ်လိုလုပ်ဝင်မှဝင်မရလဲကိုရင်ခကိစ္စမရှိဘူးတစ်ပင်ရင်သွားထိုင်ပြီးသူအထုတ်တော့မှာပဲမဟုတ်ဘူးလားဘာကြောင့်တော့အဲစိတ်အာသန်နေလို့စိတ်အာသန်တော့နေရာရွေးเสียလို့သလားမလိုပါဘူးစိတ်အာမတန်တဲ့အခါမှာဟိုနေရာဒီနေရာဟိုကြောင်းဒီကြောင်းဟိုရိတ်တာဒီရိတ်တာချမ်းမြိတ်တာမြင်စီကန်းကြီးတဲ့အဲ့ဒါမျိုးတော့တို့တော်ပြီအဲအဲဒီမြင့်စီကန်းမြင့်လောက်တော့မလို့ပါသေးဘူး စီကံလောက်တော့မလို့ရသေးဘူးစီကံကြီးနေကြတာအဲတချို့ကလည်းပဲဟဲ့တို့တခြားနေရာသွားပြီးတော့လက်ကျင်လိုက်အောင်မှ training ဆင်းလိုက်အောင်မှတဲ့အဲ့ဒီက training ဆင်းလို့လက်ကျင်တာရလာတဲ့ခါကျမှဒီဝင်ရမယ်တဲ့ဩဖြစ်မှဖြစ်ရလေတရားလည်းပဲအာ primary training က training ကဆင်းရသေးတော့ဒါတကယ်တရားထက်တန်လာတဲ့အခါကျနေရာမရွေးတော့ပါဘူးတကယ်လူရင်းလာတော့မရွေးတော့ဘူးဒီကိုရင်လည်းပဲတကယ်လို့သာတော့မရဘူးဆိုလို့ရှိရင်တော့သိမအောင်မှသူထိုင်းပြီးအထုတ်လိုက်မှာပဲအခုတော့အရှင်သာရိပုတ္တရာက ကိုရင်လေးတာယတရိษံဘေးကကင်းဝေးပါစေမှဲ့ချင်ရင်လေးနေဘူးမြေကင်းတန်းတို့ဘေးမှာကင်းဝေးပါစေဆိုပြီးတော့တော့ပေးလိုက်တာကျောင်းဆောက်လှူတဲ့ပုဂ္ဂိုလ်များအဲ့ဒီအကျိုးရတာပေါ့မဟုတ်လားနေမပူဘူးမိုးမစိုးဘူးဟုတ်လားတာယတရိษံဘေးကကင်းဝေးတယ်မြေကင်းတန်းဘေးကကင်းဝေးတယ်ဆိုတာဘာလှူတဲ့ပုဂ္ဂိုလ်ကျောင်းဆောင်လူတဲ့ပုဂ္ဂိုလ်ခုနကျောင်းဆောင်တာယူသိချရတဲ့ပါသွားပြီနော် အဲ့ဒါလေးလည်းထည့်ပြောရသေးဟုတ်ကလားစုံသွားအောင်လေကြုံနှုံကြုံနှုံဒီတော့ကိုရင်လေးတော့ယူသွားကြောင်းပြန်တကားဖွင့်ကြောင်းကနေဝင်တကားတကရွက်ပြန်စီရထိုးခဲ့ထိုင်အထုတ်ဘယ်နှစ်နှစ်သားတော့ခုနှစ်နှစ်သားနော်ခုနှစ်နှစ်သားလေးတောင်မှအာထုတ်တတ်တယ်ဆိုရင်ဒီတရားဟာခက်လို့လွယ်လွယ်လို့လား လွယ်လို့အဲ့ဒီလွယ်တဲ့တရားကိုတချို့ကခက်တယ်လို့ထင်မနေဘူးလားအဲထင်နေတာနဲ့ပဲခက်တယ်ထင်တာနဲ့အနာကိုမသိဘူးသူတို့ဘုန်းကြီးလည်းကြီးညိုတယ်အကြောင်းလည်းကြီးညိုတယ်ဖရားလည်းကြီးညိုတယ်တရားလည်းကြီးညိုတယ်ဒါပေမဲ့လို့အထောက်ရတာခက်တယ်လို့သူတို့ထင်တယ်အဲဒါနဲ့အဲ့ဒါအနာမသိဘူးအနာတိပြန်လဲဆိုလို့ချင်းတရားအထုတ်ဖို့မလျှောက်ဘူးတခါတရံအဝေးကနေဥချပြန်တယ်ဘာကြောင့်လဲဆိုတရားအထုတ်ခိုင်းမှဆိုလို့အဲ့လို သူဒီခုနှစ်နှစ်သားတော်မှရှုရမှတ်တာပွားများအားထုတ်တတ်တယ်ဆိုလို့ကြီးတော့ကဘာကြောက်စရာလို့လဲကိုရှုထိုင်လိုက်လဲဆိုရင်လည်းတန်းပြီးတော့စိတ်ငြိမ်သွားမှာပေါ့မဟုတ်ဘူးလားငြိမ်သွားမှာပေါ့ဆိုတာငြိမ်တလောက်ငြိမ်မှာပေါ့နည်းနည်းထိုင်နည်းနည်းငြိမ်များများထိုင်ရင်များများငြိမ်မယ်နည်းနည်းစဉ္ညာလျှောက်နည်းနည်းငြိမ်မယ်များများစဉ္ညာလျှောက်ရင်များများငြိမ်မှာပေါ့မဟုတ်ပဲဘူးလားအမေအဲ့ဒါပဲတချို့က9ရက်လောက်အထဝီပြန်မပြန်မနဲ့လှုပ်သေးနော် အဲခုနှစ်နှစ်သားအများကြီးတော့ကြည့်ပြီးအားကြဖို့မကောင်းဘူးလားအဲညကတော့ဘုန်းကြီးတို့ယောဂီဒကမကြီးတယောက်တော့အဲ့ဒါဆရာတော်ဘာကိစ္စညာကိစ္စလေးတော့ပြန်မှတ်မှအမယ်ဘယ်ပြန်လို့ဖြစ်မလဲလို့မပြသေးဘူးလို့အမိန့်ထုတ်လိုက်ရတယ်အဲသူကတော့အမိန့်ထုတ်ရမယ်ပုဂ္ဂိုလ်ကိုအမိန့်ထုတ်ရမယ်ပုဂ္ဂိုလ်ဆိုတော့အမိန့်ထုတ်ရတယ်မပြန်ရသေးဘူးလို့ဘယ်သိအောင်အားထုတ်မှပေါ့လို့ငယ်လို့ဆိုတော့လွယ်လွယ်ပါပဲသူကမမဗျာဒီလိုဆိုဆက်နေပါမယ်တဲ့ကလေးဆိုလို့ရှိရင်တော့ဒီလိုပြောမှအေး မင်းကွာလိမ်မာလိုက်တာလို့ပြောရမှာနော်ကလေးဆိုလို့ရှိရင်ဟိုကလူကြီးဆိုတော့အဲ့လိုပြောလို့မဖြစ်ဘူးနော်တရားတရားရှိလိုက်တာပေါ့မဟုတ်ဘူးလားဆုံးမလို့လွယ်တာပြောတာမဟုတ်ဘူးလားဆိုဆုံးမလို့လွယ်တယ်ဆိုတာတရားတရားရှိတဲ့လူမှလွယ်တာမဟုတ်လားဟင်တရားတရားမရှိတဲ့လူကဆိုဆုံးမလို့မလွယ်ဘူးတခါတရားအမလေးဆရာတောင်မှ